ဒီကနေ့ကြီးစိုးစွမ်းအား၅ပါးထက်တာအကောင်းကြီးအကြောင်းကိုပါတွေကဒုတိယအကြောင်းတက္ကိစ္စကရိယာပြောမှာပါတက္ကိစ္စကရိယာယသံပါတိတိတတ္တတတ္တကြစက္ကကြကရိယာယသံပါတိတိ ထိုသို့ရှုခွဲယုံနာတရားတို့ရဲ့အပြစ်ကိုမြင်အောင်ရှုရမှာယူတည်တည်လေးလေးစားစားကြည့်ချင်းဖြင့်လဲစံပါတိတိဘာဝနာညာကိုပြည့်ပြည့်စုံစေပါသည်တဲ့ဆိုရတယ်ယူတည်တည်လုံးမှဘာဝနာညာရတယ်လို့ဆိုလိုတာပါပဲ။ မယုံမသိလို့လို့ရှိရင်တော့ဘာဝနာညာမရဘူးပေါ့ရှင်းနေပါလေဒီမှာဘယ်လိုမျိုးမဆိုအလုပ်ရဲ့အကျိုးကိုကြည့်ပြီးတော့ဉာဏ်လို့တန်ဖိုးထားတဲ့စိတ်ဟာဒါယူသေးတဲ့သဘောလားဒါရှိရပါလေငွေရလို့တဲ့ပုဂ္ဂိုလ်ကငွေရရေးအတွက်အလုပ်ယူရပါဒါပါပဲပညာရလို့တဲ့ပုဂ္ဂိုလ်ကပညာရရေးအတွက် ပညာကိုယူသည်ဖြင့်ရပါပဲဖြစ်ဖြစ်တခုခုကိုယ်အကျိုးဖြစ်ထွန်းစေလို့ရှင်လို့ရှိရင်တော့အဲ့ဒီအကျိုးဖြစ်ထွန်းရေးအတွက်ယူသေးရမယ်ဆိုတာပေါ့လေနားလည်ထားရပါတယ်မယူသေးလို့လို့တော့မရပါဘူးပေါ့ပေါ့ဆဆအစ်စစ်စစ်ရော့ရဲရဲညောင်းနာနာလို့လို့တော့မရပါဘူး တကယ်တိတိကျကျယူတည်တည်လောက်ရပါတယ်ကွာပြေတော့လည်းပဲအဲ့ဒီကိုလိုရတဲ့အလုပ်ရဲ့အကျိုးတွေရရှိဖို့လိုချင်နေရမယ်တက်ချွနေရမယ်ဖြတ်လိုက်ရမယ်ဒါပဲငေးငိုက်ပြီးတော့တွေးခေါ်ပြီးတော့ပေါ့လေအစ်စစ်စစ်ရွရဲရဲကြီးဒီလိုပြင်းတွန်းတွန်းကြီးကိုဖြစ်စီရအောင်ဒီလိုသဘောတော့ သဘောလေးလည်းရှိပြီးတော့လုပ်နိုင်ပါမှအယုဒ္ဓရာရောက်ပါတယ်လို့အဲ့ဒါနဲ့ပတ်သက်ပြီးတော့ပြောစရာတွေအများကြီးရှိပါတယ်သတိပဋ္ဌာန်တရားကရိုးရိုးသေးသေးတိတ်ကြိုက်ပါတယ်ရိုးသေးသေးဆိုတာသူ့ကိုရှိခိုးရမယ်ဒီလိုသဘောမျိုးမဟုတ်ပါဘူး ယူသေးသေးလုံကယူသေးယူသေးသေးလုံတဲ့ပုဂ္ဂိုလ်ကိုတရားကတုတ်ပြန်နေပါတယ်။ဒါတက္ကိစ္စကိရိယာဆိုတဲ့ပုဂ္ဂိုလ်ကျန်ကရမှာဖွင့်ထားတာစက္ကိစ္စကာရိတာယလို့ဖွင့်ထားပါတယ်။စက္ကိစ္စကိရိယာကိုမြန်မာပြန်လို့ရှိရင်တော့ယူယူသေးသေးပြုခြင်းလို့ဒီလိုပြန်မှာပါပဲ။ ရိုးသေးသေးပြူကြီးဆိုတာကတော့တစ်ချိန်တစ်ခါလောက်ဒီလိုပြူတာမျိုးလားဆိုတော့တစ်ချိန်တစ်ခါလောက်ပြူနေရတော့အလေကောင်းပဲရမလဲအလေကောင်းရဖို့ရအတွက်ဒီအလေအထာလေးတစ်ခုရှိရပါတယ်ကောကြိုးစားမှုလေးရှိရပါတယ်ကောစကိစ္စကာရိတာယဆိုတာယုတ်ကြီးစွာပြုတဲ့အလေးရှိခြင်း ဒီလိုရှိဒီလိုဆိုပါတယ်ဆိုလိုတာကတော့အလေးကျင့်လုပ်ပြရတယ်ဒါပေါ့အလေးကျင့်လုပ်ပြရမယ်ဆိုတာတရားနေတယ်မရောက်ခင်ကတော့ဒီလိုပဲရိုးရိုးစိတ်နဲ့ပဲသွားနေကြတာပေါ့မှတ်တမယ်ပဲဖြစ်သွားတယ်ရောက်စားမှလည်းပဲဟိုကအကျင့်ပါလာတာဖြစ်တော့ဒီလိုပါပဲရိုးရိုးပဲဖြစ်နေပါတယ်ရိုးရိုးကနေပြီးတော့တကယ်ကိုထူးခြားတဲ့အနေရောက်အောင်အလေးကျင့်လုပ်ပေးရတာ ထိုင်နာထားတာကြီးဖြည်းထားတာလူမှလို့မျက်စိရှိပဲလို့တောင်ကြည့်မြောက်ကြည့်မကြည့်ရနားရှိပဲလို့နားမစွန့်ရဘူးဟမ်ပါးစပ်ရှိပဲလို့ပြောချင်တယ်မပြောရဘူးကိုယ်ကဘလောက်ပဲကျမ်းမာတန်ဆွမ်းတဲ့ပုဂ္ဂိုလ်ကြီးဖြစ်ပေမဲ့လို့မကျမ်းမာမတန်ဆွမ်းတဲ့ပုဂ္ဂိုလ်လို့အားနေတဲ့အားမဲ့တဲ့ပုဂ္ဂိုလ်ကိုအလေးချင်းလုပ်ပေးရတယ် သူကအထုဆဆိုတော့ကိုယ်တည်းကမခံစားဘူးဒီတိမခံနိုင်ဘူးပေါ့ဒီခံနိုင်တဲ့အလေးအထားမျိုးတစ်ချိန်ချင်းလုပ်ပေးရတယ်အဲဒါလိုပြုလုပ်ပေးတာဟာဒါတက္ကိစ္စကာရိကာရိတာဆိုတာယူသည်သည်လေးလေးစားစားပြုလုပ်တဲ့အလေးရှိအောင်လုပ်နေတဲ့သဘောမျိုးပါအဲဒီအလေးထားလုပ်ပေးရပါတယ်ပင်တိုင်းအာယုကအစကိုယ်တည်းကပေါ်သမျှအာယုလေးကို ဒီလုံလုံလောက်လောက်ပေါ့လေပြည့်ပြည့်စုံစုံဖတ်နိုင်သေးမယ်လို့စိတ်ကတော့အကုန်လုံးဖတ်နိုင်စေရမယ်ဆိုတာပေါ့လေအဲ့လိုသဘောထားပြီးတော့ဖတ်နိုင်လောက်အောင်လည်းပဲသူစိတ်ရတယ်နော်ရှုခွင့်ရုပ်တံတရားတွေအကျက်ကိုမြင်အောင်ရှုခြင်းဟာဒါယောဂီရဲ့လုပ်ရမယ်အမြင့်ဆုံးအတိုက်တာပဲဆိုတာပေါ့လေအဲဒီလိုအတိုက်တာမျိုးနဲ့ဥပဒနာညာဖြစ်နိုင်လောက်အောင် အဲလိုတိုင်းတန်ပြီးတဲ့ဥပဒနာညာဖြစ်နေလို့တဲ့နီးတဲ့ပေါ့လေယူသိမှုမျိုးရှိတယ်အလေးထားလုပ်ပြီးလို့ရှိရင်တော့ယူသိမှုမျိုးရှိတယ်ဖြစ်တော့တာပါပဲယူသိမှုရှိလာလို့ရှိရင်ယူသိမှုရဲ့အကျိုးရရလက်ကတော့ယုံနာလေးပိုင်ရှားသိလာမယ်ယုံနာကြောင့်ကျစက်တွေသိလာမယ်ယုံနာရဲ့ဖြစ်ဖြစ်နိစ္စရုပ်ကအနတ္တအချက်လက်ချင်းရစုံတွေသိလာမယ်ရိတ်ကလေးပေါ်ရိတ်ကလေးပြောက်ခတ်တွတ်တွတ်သိလာမယ် နောက်ဆုံးသဘောတရားတွေတင်းရိပ်ပြက်နေပုံပေါ့လေအောဘွယ်ကောင်းအောင်သိလာပါဒီတော့အစာပဲယောဂီအနေနဲ့ကတော့ရှုခွင့်အာယုံယုံနာတရားတွေအပြစ်ကိုမြေအောင်ရှုကြည့်ရမိမိရဲ့အမြင့်ဆုံးအတိုင်းအတာကြိုးစားရမယ်အရှာပဲယူကြိုးစားရမယ်အချက်ပဲဆိုတာပဲကောင်းသဘောပေါက်လာလိုက်ပြီးတော့အဲ့ဒီလိုသဘောမျိုးထားပြီးတော့ဉာဏ်ဖြည့်နေလောက်တဲ့နည်းနဲ့ လှုပ်ဆောင်တဲ့သဘောကိုပြူတည်တည်ပြုခြင်းလို့ခေါ်ပါတယ်အထုဆမှာတော့သူသူကိုကိုပေါ့လေထိုင်တာအကွေးဆအလှုပ်ရှားကအစဖြည်းဖြည်းတာတာပေါ့လေမလွတ်တတ်သေးဘူးပေါ့တတိမဲ့ပြီးတော့နေခဲ့တဲ့အလေးထားကမြားနေတော့ဟိုကအရှင်ရတောင်ကြရည်များလို့ပေါ့ရုပ်တည်စီးလို့ပိတ်လို့ဆို့လို့ တားလို့မလွယ်သေးဘူးပေါ့ဒါပေမဲ့အလေးထားလို့ရတာပေါ့အလေးထားလို့ရှိရတာပါပဲလေ့ကျင့်ဆိုတာအမှန်ကောင်းပါလေဒီ practice make perfect ဆိုတာဟောလေသူတို့အနောက်တိုင်းအဲဆိုရစကားလည်းရှိပါလေလေ့ကျင့်လို့ပါတယ်စတိထားရပါတယ်ပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နေအောင်လို့အာယုံနဲ့လည်းတဲ့သွားအောင်လို့ USU စက်ကံနေမလားရှိရပါတယ်စူးစူးစိတ်စိတ်ရှိရတယ်နော်မစူးစိတ်ဖဲနဲ့ခပ်ပေါ်ပေါ်ဆိုရင်ဒါမယူသေးတဲ့သဘောကျပါတယ်ရှုခွင့်အာရုံရှိမှတ်တဲ့စိတ်စိုက်သွားအောင် ရောက်သွားအောင်တွန်းအားအပူတွေပြင်းတွန်းအားအမြဲတစေရှိနေရပါတယ်အဲ့ဒါဟာတရားကိုလေးစားပြီးတော့ယူသေးသေးလုပ်တဲ့သဘောမျိုးပါပဲဒီမှာ အဲတော့ချိန်သားလည်းကြိုက်ပြီးဆရာလည်းဆိုင်ပြီးဆိုရင်ပေါ်တဲ့အာယုပေါ်မှာတတိကလေးကကတ်တော့တာပဲပေါ်တဲ့အာယုတတိမိမိရရဖြစ်တော့တာပါပဲအဲဒီမှာစိတ်ကလေးတစ်ခဏခဏစိုက်စိုက်ကြတော့ငြိမ်ကြတော့တာပါပဲအဲဒီရဲ့တန်ဖိုးကလဲတာမဟုတ်ဘူးလဲတဲ့တန်ဖိုးမဟုတ်ဘူးယူစီတွေနဲ့အာယုစီတက်အောင်ချိန်ထားတော့စိတ်ပဲမှ အာတောင်းအာယုစီလည်းမသွားတော့သွားလေသွားခွင့်တည်တယ်သူများကိုဖြစ်စီလိုတဲ့သဘောလည်းမရှိနိုင်တော့သူများကိုညှိစက်လိုတဲ့သဘောလည်းမရှိတော့ဘာဖြစ်လဲဒီမှာချိန်ထားတာရွယ်စုထားတာချိန်လည်းမဟုတ်ဘူးရွယ်စုမှုလည်းရှိနေတာစူးစိုက်ထားတာအဲ့ဒါမိမိရဲ့စိတ်ကလေးရှုခွင့်အောင်စီရောက်သွားအောင်လို့တွန်းပို့တဲ့သဘောရှိနေတော့ကိုယ်ဖမ်းတဲ့စီရောက်ပြီဆိုလို့ရှိရင်ဒီစိတ်ဟာ တတိနဲ့အလိုလိုထိမိသားဖြစ်သွားတာပါအဲ့ဒီအားစိတ်တဲ့သဘောလေးကိုယ်တိုင်ကကိုပဲမိမိရဲ့စိတ်စဉ်အဲမိမိရဲ့စိတ်စိတ်စဉ်မှာညဉ့်ညမ်းမှုတွေဝင်ခွင့်မပေးတော့ဖြစ်ခွင့်မပေးတော့အဲ့ဒါကဝိရိယကအာဟုသူမဖြစ်ရအောင်ခံတားတယ်လို့ဒီလိုဆိုလိုတယ် ဖြစ်ခွင့်မပေးတာဖြစ်ပြီးမှပယ်တဲ့အနေမျိုးမဟုတ်ဖြစ်ခွင့်မပေးတာသူအခွင့်မသာအောင်လုပ်တာပါဒါပဲဝိရိယကအဲ့လိုစွန့်စွန့်ရည်တတိရှိပါတယ်ဖြစ်ခွင့်မပေးရုံနဲ့မဟုတ်ဘူးတချင်းနဲ့စိတ်စဉ်လမ်းကြီးပွင့်သွားအောင်ဟောလို့ပြောဖွင့်ပေးလိုက်တယ်တစ်ဖက်ကအကုသိုလ်ပိတ်ဆို့အကုသိုလ်လမ်းပိတ်ဆို့တယ်အခြားတစ်ဖက်ကကုသိုလ်လမ်းပွင့်သွားအောင်သူကလုပ်ပေးတယ်သိကြည့်လို့ရှိတာဒီလုံလဝိရိယက စစ်မှန်တဲ့လုံလောက်ကြီးအောင်လည်းကျေးဇူးရှိတာကုသလံအများကြီးပွင့်သွားတဲ့ထဲမှာကတတိပါလာတဲ့တမာတိပါလာနောက်အသိပညာတွေပါပါလာမှာပဲမှတ်မှန်ချင်းတော့အသိပညာမပါသေးပါဘူးတတိဥစီပြီးတော့ကုသလံရောက်ပြန်လာတယ်အဲ့ဒီတတိကဒီစိတ်အစဉ်မှာညဉ့်ညမ်းမှုမဝင်ရအောင်တတ်မဲ့မှုခေါ်တဲ့လောဘမဝင်ရအောင်သူကတားတယ် ခါတခါဆိုအဆောင်ရှောက်ခေါ်တာပါလေရှေ့ဆရာကြီးညီကြနန်စာထိတွေ့ပြီးတော့စဉ်းစားပြီးတော့အဲ့ဒါဒီကိုရအောင်သူကတားတယ်ဘုန်းဆရာကြီးတွေ့ပြီးလို့ရှိရင်လည်းမုန်းမှုမကျေနပ်မှုပေါ့လေဒေါသတွေမွေရအောင်သူကတားတယ်သူကအခြားခြားညဉ့်ညမ်းမှုတွေဘာညဉ့်ညမ်းမှုကမွေရအောင်သူကတားတာပဲအဲ့ဒါလိုစွမ်းရည်တတ္တိရှိတဲ့တတိလေးလည်းပေါ်လာတော့တာပါသူကကာကွယ်ဆောက်ရှောက်ထားတော့ တားထားတော့ညင်ညမ်းမှုတွေမဝင်ဘူးပေါ့မဝင်ရင်ဒါလုံခြုံတဲ့သဘောပြတာပဲအာရခရှိရင်និဝရဏဟန်တာမှုရှိတာပဲစောက်ရှောက်ကြည့်ရင်လို့ရှိရင်ဒါရတုတွေကိုဟန်တာတဲ့သဘောအလိုလိုဖြစ်လာအရှင်ကရှိနေဟန်တာမှုအမြဲတည်းရှိနေလို့ရှိရင်လုံလုံခြုံခြုံလည်းရှိနေတာပဲဂုတ်တိဆိုတာကလုံခြုံမှုလုံခြုံမှုရှိတယ်ဆိုလို့ရှိရင်ရှိသလောက် အနောက်ချက်ကလွတ်လပ်နေတာပဲဒါဝိမု ക്തി ဆိုတာဖြစ်သွားတာပဲနောက်ချက်လွတ်တယ်ဆိုလို့ရှိရင်လှုပ်ရှားမှုကင်းတော့တာပဲຢာကခေါ်တဲ့လောဘနဲ့လှုပ်ရှားမှုမရှိဘူးဒေါသခေါ်တဲ့လှုပ်ရှားမှုမရှိဘူးအခြားခြားညဉ့်ညမ်းမှုတွေဖြစ်ပြီးတော့လှုပ်ရှားမှုမရှိဘူးအဲ့ဒါစံတိခေါ်တာပဲတော့အဲ့ဒီအကျိုးတွေရနေတာပဲတတိတတိလေးရှိနေတဲ့အခါဆိုရဆိုရှုရအောင်မှာတခါလေတခဏလေးစိုက်ကြသွားတယ်ငြိမ့်ပြီးတော့ကြသွားတယ် အဲ့ဒီတမာတိကစိတ်ကိုပြန်ကျင်းမသွားရအောင်အားလည်းမသွားရအောင်တနေရာထဲမှာသူကစွစွစီစီလေးဖြစ်သွားဟမ်ဒီကောင်သူကလောက်ပြလိုက်တယ်အဲ့ဒီခဏိကသမာဓိလေးဖြစ်သွားတာအဲ့ဒါလိုစွမ်းရည်တတ္တိရှိတဲ့တရားတွေဥသိပြီးတော့ကုလိကုသိုလ်လမ်းကြီးပွင့်ထွက်လာတာပါပဲဒီတော့ကျွယ်စုဟုကတော့ တခြားတော့စိတ်မရောက်ရအောင်လို့စိုက်ထားတဲ့သဘောခုနရှုခွင့်အောင်စီရှုမှတ်တဲ့စိတ်ရောက်သွားအောင်အားစိုက်မှုကတော့ညဉ့်ညမ်းမှုလမ်းပိတ်ပြီးတော့ကုသိုလ်လမ်းပွင့်သွားအကုသိုလ်လမ်းပိတ်ပြီးတော့ကုသိုလ်လမ်းပွင့်ထွက်သွားပွင့်ထွက်သွားတဲ့လမ်းတွေကခုနတတိတမာရီဥရှိတဲ့စိတ်တွေပေါ့လေစက်ခတ်စက်ကတမိနစ်လောက်ဆက်သွားနေလို့ရှိရင်အချိန်ပေါင်း60 9မိနစ်ဆိုရင်အချိန်ပေါင်း300ပေါ့လေအဲ့ဒါလိုစုဆောင်းနေတာအဲ့ဒါဘာဝနာခေါ်တာပဲ အဲ့ဒါလိုတရားမျိုးတွေပေါ့ဒီဖြစ်စီတာပွားစီတာကြီးထွားအောင်ပြုလုပ်တာအဲ့ဒါဒီများအောင်ပြုလုပ်တာအဲ့ဒီအလေးထားလေးလုပ်ပြရပါတယ်နော်အဲ့ဒီအလေးထားလေးလုပ်ပြတာတက္ကိစ္စကာရီကာရီတာခေါ်ပါတယ်အဲ့ဒါလိုရှုတိုင်းမှာခုပြောခဲ့တဲ့လေကင်းလိုအပ်တဲ့အကျိုးလေးတွေရရှိဖို့ဆောင်ရွက်ရမှာပေါ့ဝိကျင်ကိုကိုက ကရုစိုက်နေလို့ရှိရင်တော့ဝိကျင်အလေးထားနေလို့ရှိရင်တော့တရားအလေးမထားရရောက်တယ်ဝိကျင်လေးထားဆိုတာကဝိကျင်ကဘာတွေလဲဆိုတာဝိစီအင်္ဂလိပ်ဖောက်ပြီးတော့ကြည်တာတွေနားအင်္ဂလိပ်ဖောက်ပြီးတော့နားထောင်တာတွေနားဆွင့်တာတွေဆောင်မျိုးပေါ့ပြီးတော့ပြောဆိုတာတွေ နှုတ်ကမပြောပြီပဲလို့စိတ်ထဲကပြောနေတာတွေပေါ့လေဒါမျိုးတွေပေါ့အချင်းချင်းပြောတဲ့ဟာကတော့အကန့်အသတ်ရှိတယ်သူပြည့်ကိုကပြည့်တာသူတော်ကိုကတော်တာပဲတယောက်ချင်းစကားပြောတယ်ကတော်ဆိုးတယ်တော့ရက်လို့တော်တော်လည်းမရဘူးတဏှာကြီးစေးစားကြီးတဏှာကြီးစကားပြောနေတာအဲ့ဒါတော့တားသူလည်းမရှိဘူးအဲ့ဒါအဲ့ဒါလည်းပဲအဲမကောင်းတာပါပဲပြီးတော့ ထိုင်တာကိုယ်ဆလှုပ်ရှားပြီးဖြည်းဖြည်းသာသာလုပ်ရမယ်ဆိုမျိုးတစ်ချက်လုပ်တာလေဒါမျိုးတွေပေါ့လေအဲ့ဒါမျိုးတွေတော့တတ်နိုင်ဆုံးရှော့ချပလိုက်ရတယ်တုံရအထိရှော့ချပလိုက်ရတယ်ကျန်ကနေမှာပြထားပါတယ်ကျက်ကုမဆာယထာအန္တောတဲ့ယောဂီဟာမျက်စိရှိပြီမယ်လို့မျက်စိမရှိသူလို့ဖြစ်ရမယ် မျက်စိကောင်းအောင်လုပ်ရမယ်လို့တော့ဆိုလိုတာမဟုတ်ပါဘူးမျက်စိမမြင်သူဟာသူ့မမြင်တော့ဘာမှကြည့်ဖို့မလိုတော့ငြိမ့်နေတာပဲသူကတော့ဒါပါပဲမျက်စိပြင်ရှိရှိညာမျက်ကန်းလားမချပုံကြီးကျင့်ပါလေဆိုတာပဲကျမ်းဂန်မှာပြထားတယ်ကောအဲ့တော့မြင်စရာတွေရှိရှောက်မကြည့်ရဘူးအခုဒီကယောဂီကဓမ္မယောဆင်းသွားတယ်ဆိုလို့ရှိရင် အနည်းဆုံးမျက်လွှာလေးရှိလှန်လိုက်တာပဲအဲ့ဒါမျိုးတော့မရှိရဘူးခိုးကြည့်ကြည့်ကြည့်တဆုံးကြီးကြည့်တာဆိုရင်ဝေးရောပေါ့အဲ့ဒါမျိုးတော့အထူးစင်ရတယ်တော်ဟွန်းမျက်စိမရှိသူဘာမှမကြည့်တယ်လို့ပေါ့လေတော်ရက်ကလို့သဘောထားပြီးတော့ကိုယ်မှကိုယ်ယူရရတယ်ကြည့်တာတွေကိုလည်းစိတ်ဝင်စားပြီးကြည့်နေမှမလို့ကိုယ့်ကိုယ်ကိုကြည့်တာကိုယ့်ကိုယ်ကိုကိုယ်ရလည်းငင်းဖြစ်တဲ့ဟာတွေဓမ္မ ချိန်လက်ကဆရာဆိုင်ပြီးတော့တတိနဲ့ပေါ့လေဆွေးပြစွာရှုနေတာဒါကြည့်တာပဲဒီကိုဘလူးဆိုင်ပြီးတော့ကြည့်လိုက်လို့ရှိရင်ကိုယ့်ဘက်ကခုနဘာဝနာကြီးဆုံးရှုံးသွားတာလေခုနတကယ်အရေးကြီးတဲ့အကျိုးရှိတဲ့တရားတွေဆုံးရှုံးသွားတာပဲတစ်ချက်ကြည့်လိုက်လို့ရှိရင်တစ်ချက်သာတည်းမှာဆုံးရှုံးသွားပြီ10မိနစ်လောက်အမှတ်လုပ်ပြီးတော့ကြည့်နေမယ်ဆိုလို့ရှိရင်အချိန်ပေါင်း60ဆုံးရှုံးသွားပြီကွာ 5မိနစ်လောက်သာအဲ့ဒီလိုတတိမပါပဲနဲ့ကြည့်နေမယ်ဆိုလို့ရှိရင်အချိန်ပေါင်း3နေရာပေါ့လေဆုံရှုံသွားပါပြီခုနတာရှင်းတဲ့စိတ်အဆူစီတွေဆုံရှုံသွားပြီဒါမလို့မျက်စိရှိနေမယ်လို့မရှိချင်ရဆောင်းပါတဲ့မျက်စိမရှိတဲ့ပုဂ္ဂိုလ်လိုပေါ့လေကြည့်စရာမြင်စရာကြီးကိုယ်လုံးပေါ့ကိုယ်လုံးကကိုယ်တည်းကပေါ်တဲ့အာယုံကိုချိန်သားကဆရာဆိုင်ပြီးတော့မလွတ်တမ်းမှတ်ဖို့တာကိုယ်အလုပ်ပဲဆိုတာပါ အဲ့လိုသဘောထားပြီးတော့လုပ်ရပါတယ်အဲ့ဒါလည်းပဲယူစီမှုတစ်မျိုးပါပဲယူစီမှုအလေးထားလုပ်တဲ့တစ်မျိုးပါပဲသောတာဝပတိရောယထာတဲ့နာရှိဝယ်လို့မကြားကြအောင်ဆောင်ပါတယ်လည်းဆိုထားပါတယ်နားပင်တဲ့ပုဂ္ဂိုလ်ဒီမကြားတော့အတန်နဲ့ဆက်ပြီးတော့ဘာမှသူဘယ်လိုစိတ်တော့ဟာပါလား ရိပ်နေတာပဲသူကလည်းသူပဲအဲ့ဒါသဘောထားတယ်ဘယ်မှာထိုင်နေလို့ခါပဲဖြစ်ဖြစ်စီးကြံလျှောက်တဲ့ခါပဲဖြစ်ဖြစ်ပေါ့ဒီမှာအတန်လေးတွေပါလေးရတယ်ကြားတတ်ပါတယ်ဒီမှာကြီးတောက်တဲ့ခါမှာဆိုလို့ရှိရင်တချို့ကြီးတောက်တာကတအားတောက်ချလိုက်တော့ညီရတယ်ခွက်ကင်ရလေးတွေပါလေးတွေဒါလေးတွေကြားတတ်ပါတယ်ကြားတယ်ပဲမကလေးကြားတယ်မှပေါ့ဒီလိုပုံပဲနဲ့အာ ခွေးကိန်းတာဘယ်လိုပဲရီတောက်တာအတန်ကြီးတာပဲဆိုပြီးတော့အဲ့ဒါတွေအဲ့ဒီအတန်ကြီးရောက်သွားလို့ရှိရင်တတိကလွတ်သွားတဲ့ခါကျတော့မကြည်နပ်ဘူးတွေဖြစ်လာတာပဲအဲ့ဒါကိုယ့်ဘက်ကဆုံးရှုံးသွားတာပဲအမှဆုံးရှုံးနေမဟုတ်ဘူးကိလေသာတွေပါမကြည်နပ်မှုတွေပါဝင်လာတာပဲတော့အဲ့ဒါလိုဖြစ်တတ်ပါတယ်တော့ဒါမလို့နားကြပြီလို့မကြားကြရင်ဆောင်းပါတယ်လို့ဆိုရတယ်ဒီခါမျိုးမှာအမှတ်မချွေရအောင်ပေါ့လေကိုကိုကိုပြန်ပြီးတော့လေ့လာတာအကောင်းဆုံးပဲ သူများကိုအချိုးမကြတာတွေဟောလေနေစရာတွေအချိုးမကြတာမကျေနပ်နေဘူးဖြစ်နေကိုယ့်ဘက်ကဆောက်ရှုံးတာကိုယ်မကြိုက်တဲ့အတန်ကြီးကြားနေလို့ရှိရင်စိတ်ဆုံးစိတ်ပြတ်မှုဖြစ်နေတာတွေဒါတွေကကိုယ့်ဘက်ကဆုံးရှုံးနေတာပဲ။အဲ့ဒါမျိုးတွေသိခါရအောင်ဆိုပြီးတော့အလေးအထားလုပ်နေရတာတတိနဲ့တားနေရတာပဲ။မြင်မြင်ကြားကြားချင်းမှတ်ဖို့ကြားကြားချင်းမှတ်လို့ရှိရင်တော့အလေးအထားတွေကောင်းလေးတွေရလာတဲ့အခါကျတော့ကိုယ်နဲ့အစဉ်ပြေတဲ့ အဆင့်တွေ့သွားလည်းပဲလက်လျော့မှုမရှိဘူးဆက်ရင်တွေ့လည်းပဲဆက်ရင်တာမရှိဘူးအတန်လေးတွေလည်းကိုယ်နဲ့လည်းလျော့တဲ့အတန်လေးကြားလို့ရှိရင်လည်းလျော့တာမရှိဘူးဆက်ရင်တာလည်းမရှိဘူးတပြည့်အဲ့လိုရှိဖို့သိအရေးကြီးပါတယ်ကွာဘုရားတရားထုတ်ရှင်ကာလကအသက်20ကျော်ပေါ့ဒီလိုပဲ ကိုတော်ကြီးတစ်ပါးနဲ့တခန်းထဲမှာသူအားထုတ်ရတာ။သူကည၈နာရီလောက်ဆိုအိပ်ပြီးဟောက်တယ်။အဲ့ဒီသင်္ကလည်းမာတိသာသနာ့ရေးတာကနေရာကမလုံလောက်တော့အခြားပြောင်းရွှေ့နေဖို့ဆိုတာလည်းမလွယ်ဘူး။ဒီလိုပြောင်းရွှေ့နေဖို့ရလည်းစိတ်ကလည်းမတောင်းဆိုဘူး။တောင်းဆိုလည်းသတိမရဘူး။စိုးစိုးပိတ်ကတော့တော်တော်လေးစိတ်ညစ်တာ။စိတ်ညစ်တယ်သူတို့စိတ်မဆိုးပါဘူးစိတ်ညစ်တာပါ။ဩဒုက္ခပဲ။ဆိုပြီးတော့ကဲ ဟောက်ချင်တဲ့ဟောက်ဟာဆိုပြီးတော့တစ်ဖက်ကနေပြီးတော့ဒီဟောက်တဲ့အစာကိုစိုက်ပြီးတော့မှတ်တာဟိုကကြားတဲ့အတန်နဲ့ဒီကမှတ်တာနဲ့ဟာဒါလည်းတဖြည်းဖြည်းကြိုက်ကြိုက်ကြိုက်ကြိုက်လာတော့အတန်တဖြည်းဝေးသွားတယ်အတန်တဖြည်းတိုးသွားတယ်ဟိုအဝေးကြီးကလာတဲ့တိုးတိုးတဲ့အတန်လေးဖြစ်သွားတာနိုင်ပြီဟာဆိုပြီးတော့အဲ့ဒီချိန်ကစပြီးတော့ဘလောက်ပဲဟောက်ဟောက်ဒါမျိုးဘာမှစိတ်ထောင်ချက်ဖြစ်တော့ ဟောကိုကိုတော့နိုင်လိုက်ပြီဆိုတာပေါ့လေစောစောဘက်ကမနိုင်ဘူးလေသူ့ပဲပြစ်တင်နေတာကိုသိပြနေတာပေါ့ကွာအခုကိုကိုနိုင်လိုက်ကိုကိုကိုနိုင်လို့ရှိရင်ဝန်းကျင်နဲ့ဘာမှပြဿနာဖြစ်တော့ဟုတ်လားခုတည်းကတချို့အတန်လေးတွေပါလေကြားတယ်ဆိုတာသူစစ်စစ်ဖြစ်တာလေးတွေရှိပါတယ်အဲစစ်စစ်ဖြစ်မယ်ဆိုအမှတ်ကဥသွားလို့ရှိစစ်စစ်တယ်ဖြစ်တိလက်တိခံရပါတယ်နေရာဌာနတွေကိုယ်အလိုကြီးကြည့်လို့မရပါဘူးများတဲ့နေရာတတိရေးကြည့်ပါတယ်နော် ဒီတော့ယောဂီဟာကိုယ့်အလုပ်ကိုကြိုတည်လေးနဲ့လုပ်နေလို့ရှိရင်ဝင့်ကျင်တဲ့တတိယတော့ပေါ့ဘယ်လောက်ပဲအတန်နေမီအမတ်ကပါနေရဆိုတော့စိတ်ပြည့်စရာတွေ့လည်းစိတ်မပြတ်ဘူးစိတ်တရားစရာတွေ့လည်းတွေ့လည်းပဲစိတ်မသာရဘူး။နာရေးကြည့်ပါလေဒီမှာဒါလေးကြီးအလေးထားလေးတွေလုပ်ပေးဖို့ပါ။ပြီးတော့ပင်ယဝတယထာမူကောတဲ့ကိုကတရားနဲ့ပတ်သက်တဲ့ဝိသုဒ္ဓတွေဘယ်လောက်ပဲရှိရှိတရားထုတ်တဲ့နေရာမှာတော့ ကိုကဘာမှမသိဘူးလို့သဘောထားရတယ်ကိုကတက်ရုံကားကြီးလုပ်ပြီးတော့ဗောလေအဲဆရာရှိရကြော်ပြီးတော့ဗောလေအဲ့လိုခါမျိုးမရှိရဘူးဆိုတော့ဒီပညာပင်ရှင်ညာအာလမရှားပုံဒီအဲရှင်းနိုင်ပြီဆိုတာလူအလိုသဘောထားအာဟာစကားမပြောတတ်တဲ့သူဘာမှမလုပ်ဘူးဒီအထုတ်တဲ့ကာလမှာအတတ်နိုင်ဆုံးတော့စကားမပြောပါဘူးအဲ့ဒါတခုလည်းအမှန်ကောင်းပါလား ဒီနေရာဌာနမှာမြတ်စွာဘုရားကအရိယတုဟိဘာဝဆိုတဲ့စကားလေးသုံးထားပါတယ်မြင့်မြတ်အထက်တန်းကြသောစိတ်စိတ်နေခြင်းတဲ့မြင့်မြတ်ထက်တန်းကြသောစိတ်စိတ်နေခြင်းဆိုတာရိုးရိုးစကားမပြောဘဲနေတာမဟုတ်ဘူးဘာဝနာတစ်ခုခုရှိတယ်ကျမ်းဂန်များမှာပြထားတာတော့အရိယတုတိဘာဝတိအဲဒီ ဘာဝနာဘူတံအကထဏလို့ဖွင့်ထားတယ်ဘာဝနာဘူတံဆိုတာကတခုခုရှုမှတ်နေတာပေါ့တခုခုရှုမှတ်နေတာဒါအကထဏစကားမပြောရှုမယ်အဲ့ဒါအရိအရိယတုနိဘာဝတဲ့ညာတော့စိတ်စိတ်နေခြင်းပဲတဲ့ noble silence အစစ်ပဲတဲ့လို့ဆိုထားတယ်စကားမပြောနေတာလို့ noble silence မဟုတ်ပါဘူးအမှတ်ကလေးရှိနေပါ noble silence ခေါ်တယ်ဒီတော့အမြဲတမ်းအမှတ်ကလေးရှိနေလို့ရှိရင်တန်လဲတန်ရှင်းတယ် အဲ့ဒီမြင်လည်းမြင်မြတ်နေတာပဲထက်တန်းလည်းကြနေတာပဲဒီမှာကိုယ့်အလုပ်ကိုယ်လုပ်နေလို့ရှိရင်ဝန်းကျင်လည်းဂရုပြစိတ်တော့ပေါ့ဘလိုလဲလည်းသိခံသိခံမှုလိုလိုဖြစ်သွားတော့ပါပဲဘလောက်ဝဒုဗလောရိဝါဘလောက်ပဲအင်အားရှိတဲ့ပုဂ္ဂိုလ်ဖြစ်ပြီမလဲအထိုင်တအကွေးဆန်လို့ရှာရည်ဖြည်းဖြည်းသာသာလေးလူမလေးလောက်လူမလိုလောက်ရတယ်ပြုံးနဲ့ကွေးလိုက်ဆန်လိုက်စောင်းလိုက်ငဲလိုက်ထားလိုက်စသည်ကိုအဲ့ဒါမျိုးမလုပ်ရဘူးတတ်တိုင်သူဖြစ်ရတယ်အထုဆာယောဂီပုဂ္ဂိုလ်ဆိုလို့ရှိရင်ကိုယ်ရဲ့ဖြစ်တဲ့မြတ်ယုံနဲ့တရားတွေဟာ ဖြစ်ပြီးတော့တခဏချင်းပြစ်သွားတာမလို့လိုက်မမှီဘူးအဲ့တော့လိုက်မမှီတော့ကိုနှုံးကိုတုံရတီလျှော့ချပလိုက်ရတယ်ဖြည်းဖြည်းလေးကိုနှုံးတင်ရတယ်ဖြည်းဖြည်းထဖြည်းဖြည်းလေးတိုင်းဖြည်းဖြည်းလေးကိုဖြည်းဖြည်းလေးဆန်အဲ့ဒါအလေးထားလုပ်ပြရတယ်အဲ့ဒီအလေးထားလုပ်ပြကြတာတိုက်ခစ္စကာရီကာရီတာခေါ်ပါတယ်ယူသည်ဒီအလေးထားလုပ်ပြီးခြင်းလုပ်လို့ရှိသူဖြစ်ခြင်းဆိုတာပဲလုပ်လို့ရှိခြင်းပါပဲဒါပါအဲ့ဒီအလေးထားလေးလုပ်ပြရပါတယ် အဲ့ဒီတော့လေးထားလုပ်ပြလို့ရှိရင်တော့ဒါတက်တော့တက်တာနေရတာတော့တော့မချမ်းသာဘူးကိုချုပ်တိရတယ်ဆိုရဲကပြင်ပလာပြီတက်တော့တက်တာနေမှုကြောင့်ရနိုင်တဲ့ဆင်းရဲကိုဆွလွတ်နိုင်ရမယ်ပြိဿကခေါ်ပါတယ်တိတော်မှန်ကန်တဲ့ချုပ်တိမှုကြောင့်ရရှိတဲ့ချမ်းသာကိုမြတ်လို့တတ်ရမယ်တစ်ဖက်ကတန်ဖိုးမရှိတဲ့ ချမ်းသာကိုစွန့်လိုက်တာနဲ့ပဲအခြားတစ်ဘက်ကအမဂ္ဂရရှိတဲ့တန်ဖိုးရှိတဲ့ဟာကိုပိုက်ဆိုင်လာတာဒီတော့အမဂ္ဂရရှိတဲ့တန်ဖိုးရှိတဲ့အရာလူကျင်လို့ရှိရင်တန်ဖိုးမရှိတဲ့အဖို့မတန်တဲ့အစွန့်လွတ်နိုင်ရမယ်လွတ်လပ်လပ်နေခြင်းကြောင့်အချုပ်ချယ်ဘာမှမရှိပဲလွတ်လပ်တဲ့ဟာကိုတက်တာတဲ့ဟာအဲ့ဒါမျိုးဆွန့်လွတ်နိုင်ရမယ်ကိုယ်ဟာကိုဆွန့်လွတ်နိုင်မှတန်ရှင်းတဲ့လွတ်လပ်မှုမျိုးရနိုင်တာပါတော့အဲ့ဒါတော့တတ်နိုင်သူသိခံရပါတယ်တော့အဲ့တော့မခန္ဓာဝိတ္တိပေါ်လာလို့ရှိရင် ရုပ်ပြည့်ပြင်တာရွှေ့တာပြောင်းတာမရှိဘဲနဲ့တတ်နိုင်သူသိခံရပါတယ်ကွာဘယ်လောက်ထိသိခံရမလဲဆိုဇာတဲ့ပြထားတာတင်းကြိုက်မှာရောက်နေတဲ့လူတွေလိုပဲလူတွေဟာခွေရီယာကြိုက်တဲ့ညီခွေရီယာကြိုက်တဲ့လူကဘာပဲလို့လို့နားရခြင်းနဲ့ကြိုက်တယ်ခဲတယ်မကြီးညူဘူးအသေးကြီးပဲအဲ့လိုအသေးကြီးကိုသဘောထားရမယ်တဲ့နော်အဲ့ဒီလောက်ကြီးကျန်တာပြထားပါတယ်ဇောရှိရမယ်ဆိုလိုတာပါပဲတောင်းတောင်းနဲ့ညှိညူပြီးတော့ပေါ့လေ ရှုံးမပြရဘူးပေါ့လေအတိခံစိတ်ထားပြီးတော့အနိုင်ယူရမယ်ဒါဆိုလိုပါတယ်ဒီမှာမခံလာတဲ့ခါကျကြတဲ့ခါကျရွှေ့ဖို့ဒါတော့မခံလာပဲကိုအဲဒီခါကျတော့အမကလေးနဲ့ရွှေ့ရပြောင်းရပါတယ်ဒီမှာတောင်းတောင်းနဲ့တော့မရွှေ့ဘူးပြောင်းရအောင်တတ်နိုင်ဆုံးဆွဲမှုရတယ်တိခံစိတ်ထားပြီးအထောက်ရတယ်အဲ့ဒါလိုလုံနိုင်ပါလုံနိုင်လို့ရှိရင်ဒါတရားကိုယူတည်တဲ့တိခစ္ဆကာရီခေါ်ပါတယ်တဏှာပြည့်သွားပါပြီဒီနေ့ဒါပဲတွေ့ကြအောင်နောက်ခါမှကြာမှဆက်လက်ပြီးတော့ရှင်းပြပါမယ် สาธุสาธุสาธุ